လေးပဲဝိဇိယသုခအကောင်း၆ပါးနဲ့ဒီပိတိရရှိတဲ့ဌာနနဲ့အဝိဇိယသုခအလုံး၆ပါးနဲ့မပိတိအောင်လည်းရရှိတဲ့ချမ်းသာကိုသံတိသုခလို့ခေါ်ပါတယ်ဝိဇိယသုခကတော့သမ္မာပုဂ္ဂိုလ်ကြီးအများကြီးပါတယ် ဒါကတော့ထင်ရှားပါအဝိဇ္ဇာသိက္ခာဆိုတာကတော့အာယုနဲ့မရှိမတွေ့ရပဲနဲ့သံဃာရဲ့ဆိုရဟာတော့တရားလည်းမခံနိုင်ဘူးရှင်အထူးသဖြင့်ညီကောင်းကြကောင်းနာကောင်းရတာကောင်းဖြစ်ဖြစ်ကောင်းခေါ်တဲ့ကာမဂုဏ်အာယုတွေကိုချိန်နေတဲ့ပုဂ္ဂိုလ်တွေကတော့ အခုအဝတိကြစုကဆာလိစုကမဆိုင်ကြပါဘူးမာနစုကကောင်းလာဆာလိစုကဆိုတာဇဂတုကမောဟအယုန်ဒီဘဝတွေကိုတတ်မဲ့တဲ့ຢာကမကျေနပ်စရာအောင်နဲ့တွေ့လို့ရှိစိတ်ပြည့်စိတ်ဆိုးမုန်းရတဲ့ဒေါသຢာဒေါသကြီးလိုလိုက်ပြီးတော့အမျိုးမျိုးမှားပြီးတော့နေရအောင် အပြစ်မမြင်နိုင်တဲ့မောဟစိတ်ဓာတ်တွေကိုအကောင်းထင်တာမောဟအဆုံးရောက်တဲ့ဇာတ်တော့မောဟလို့ဒီလိုလိုက်တော့ဒီလိုလိုက်ပြီးတော့နေရတော့ဒုက္ခကဒီချမ်းသာပဲပြီးတော့ဒီချမ်းသာအခြင်းအစားစိတ်ကူးစိတ်ကူးရမှာပေါ့လေဒီစိတ်ကူးလို့မရနိုင်တဲ့ချမ်းသာကိုရှိဘူးလို့ပြောတာ တကယ်လို့ရှိသည့်ကြောင်တော့ကလက်ရှိချမ်းသာလေးသိကြလိုက်ရမယ်ဆိုလို့ရှိရင်ခံစားမှုရှိတဲ့ချမ်းသာကမပြည်ပြင်းဘူးဆိုတာမပြည်တော့ဘူးဆိုတာသူကလောက်ကအတွေးတွေပေါက်ပြီးတော့ပြင်းစရာလို့ထင်လာလဲရှိပါလားရှင်အမှန်တရားရှင်ရဲ့ဖြစ်ကြောင်းအမှန်တရား ဆင်းရဲခြင်းရအမှန်တရားနဲ့ဆင်းရဲခြင်းရသူရောက်ကြောင်းအရှင်ကောင်းအမှန်တရားအမှန်တရားလေးပါရှိတယ်ကဆင်းရဲတရားပေါ်မှာဆင်းရဲသူမြင်နိုင်တဲ့နဲ့ချမ်းသာကြောင်းဉာဏ်မြင်တတ်ပါတယ်တကယ်ဆင်းရဲကိုတကယ်ဆင်းရဲလို့အသေးစားမဆင်းရဲဘူးလို့လည်းရှင်းမှမဟုတ်ပါဘူးရှိတော့ ချမ်းသာလို့ဖြေရတယ်။ကျုံနဲ့ဆင်းရဲဖြစ်နေတော့မြင်လိုက်ကြားလိုက်နားလိုက်စားလိုက်ဖြေရကြည့်လိုက်ကိုယ်လိုက်ဆန်းနေဆောင်းနေရတယ်ကြွားလိုက်နားလိုက်စားလိုက်ဒီပေါ်မှာအကောင့်ရှင်းတာပေါ့။မြင်ရတာကောင်းကြားရတာကောင်းစားနေပေါ့အကောင့်ရှင်းမှာတော့ဆရာသတ်တော်ကလာတော့ဆွေးလောက်တော့လာတော့ရိုးရိုးဆင်းရဲကိုဆင်းရဲမှမသိတာပါ အပရိပတ်တိအဝိဇ္ဇာဆင်းရဲကိုချမ်းသာလို့မကောင်းအကောင်းလို့ထင်တာကမိစ္ဆာပရိပတ်တိအဝိဇ္ဇာပဲစိတ်သာတစ်မျိုးတစ်မျိုးမှာဆိုလို့ရှိရင်အဝိဇ္ဇာကတစ်မျိုးတစ်မျိုးဖြစ်သွားတယ်ခြေရာတွေကိုအပြည့်မမြင်လို့အကောင်းချင်ပြီးတော့ကောင်းတာတွေကောင်းတယ်ကောင်းတာတွေ တောင်းတာသာကောင်တောင်းတာတဲ့သစ္စာဆိုတဲ့နဲ့ဥပါဒဘောဒါတွေရှိနေတာဟာရှင်းကြီးအကြောင်းပဲဝိသတနာဥပါဒံဒီကိလေသာကိုသုံးမှအကြောင်းပြုပြီးတော့ကောင်းဆိုအမျိုးမျိုးကိုအကျိုးအမူတွေပေါ့ကံတွေပေါ့ဒီလိုကအကုသိုလ်ဖြစ်ရတယ် ကိလေသာကိုကြောင်းကျပြီးတော့ကာမဝကြောင့်ဘဝတိယုံနာနေရှင်ကြီးရဲ့စိတ်ဆက်လို့ရှိရတာအဲတော့ရှင်ရဲ့ကြီးအကြောင်းတရားကိုပါလည်းရိုးရိုးရှင်ရဲ့ကြီးအကြောင်းပဲလို့မသိတာရှင်ရဲ့ကြီးအကြောင်းကိုပဲချမ်းသာကြီးအကြောင်းလို့ဒီလိုကြောင်းညာမြင်တာပေါ့ရှင်ရဲ့ကြီးအကြောင်းသိတာတရားကိုပါလည်းပဲ မတည်ဘူးစီမားဘူးတစုံတစုံဖြစ်သွားအဝိဇ္ဇာအဲဒီဆင်းရဲတဲ့ဆင်းရဲခြင်းအကြောင်းတွေပေါ့ကိုဆင်းရဲတွေချုပ်ငြိမ်းသွားတာပေါ့အဝိဇ္ဇာသုခခေါ်တဲ့သတိသုခပေါ့သတိသုခသနာမဝတ္တဒုက္ခနာဥပသမတာဧဝတ် အဝိဒိတသုခခေါ်တဲ့သတိသုခဆိုဒီကကိုဆင်းရဲတို့ဤဆင်းရဲတို့ကိလေသာဝတ္တကမဝတ္တဥပကဝတ္တဝတ္တဆင်းရဲဥပသမတာဤအချာတိအဖြစ်ဒီဤအချင်းဒီရင်းရင်းဒီသာဆိုင်နေပါလားဒီကဆင်းရဲနေပါလား ကိလေသာကိုလည်းငြိမ်းတယ်ကိလေသာကိုငြိမ်းတော့ကာမကိုလည်းငြိမ်းတယ်ကာမဝတ္တနဲ့ကာမဝတ္တကြီးဥပက္ခဝတ္တလည်းငြိမ်းတယ်မတိဘူးဒီမှာဘူးဆာလောင်တောင်းတာဘူးဆွဲလန်းဘူးပေါ့ဒီတော့ကိလေသာကိုဖြစ်နေငြိမ်းတယ်သူရှိတော့သူဖြစ်တာသူရှိတော့သူလို့မဖြစ်ဘူးပေါ့ကိလေသာကိုဖြစ်နေကာမဝတ္တငြိမ်းတယ်ကိလေသာကိုဖြစ်တော့ကာမဝတ္တဖြစ်တော့ငြိမ်းတယ် ကမ္မောဖြစ်တဲ့ဥပက္ခကိုလည်းဖြစ်တော့ဝတ္တဒုက္ခနာဝဆင်းရဲဤဥပသမတာဇီဝဒီအင်းင်းကြသည်ဖြစ်သည်အင်းင်းခြင်းဒီသာလို့ဆိုတော့အင်းအင်းခြင်းသာပဲဟုတ်ဆိုတော့ဒါတော့ဒီတောကမ္မဥပါကဥဒေရင်းတော်တဲ့ယုံနာလေးအကုန်လုံးချုပ်ရင်းသွားတဲ့အချိန်ပဲပေါ့ ယုံနာလေးချိန်ပြီးတော့ရင်ဘာလို့ဆရာလဲဆိုတော့ပြည့်စရာကြီးပဲကြောက်စရာကြီးပဲလို့ဒီလိုပဲဆင်မှတ်တာရှိပါတယ်တကယ်အငြိမ့်တချမ်းသာကိုချမ်းသာမှမသိတော့အပတိဝတိဝိစာချမ်းသာကိုသိရလို့ထင်တော့ဣစ္ဆပတိဝတိဝိစာအဲ့ဒီမှာလည်းသိရရပါတယ်အဲ့ဒီပုံမှာဝိသတနာဥပါဒံ ကိလေသာကိုအားကြီးတဲ့ပုဂ္ဂိုလ်ရဲ့ဟာမကြိုက်ဘူး။ကျုံ့ရဆန့်ကျင်တဲ့တင်တဲ့ပုဂ္ဂိုလ်တွေဆိုကိုယ်မကြိုက်ဘူးတိုက်တဲ့ချင်းမုန်းတယ်ပြောတယ်။ဒါတော့မဂ္ဂတိစ္ဆာမဂ္ဂတိစ္ဆာဆိုတာကအဲ့ဒီတစ်ချက်အဝိဇ္ဇာသုခကလည်းသန္တိဒုက္ခရောက်ရရောက်ကြောင်းအရှင်ကောင်းတွေပါ မြတ်ကြီးရှိပါရှင်တရားမြတ်ကြီးရှိပါရှင်တရားရဲ့ကြိုက်ချမ်းသာခြင်းရရှိဖို့အကြောင်းပဲလို့မသိတာအကြောင်းပဲလို့မသိတဲ့အပြင်ကျန်လာမကြည့်အသေးကြီးတည်သွားတဲ့လမ်းကြောင်းပဲလို့ဒီလမ်းကြောင်းရှောက်ပါရှောက်တာကျန်လာမကြည့်အသေးကြီးတည်သွားတဲ့လမ်းကြောင်းပဲဆိုတာပေါ့မကြိုက်ဘူးဖြစ်တာဒီလမ်းကြောင်းရှောက်ပါကောက်မှလည်းဆိုတာ အဲ့လိုကြောင်းရဆိုင်နေတာတကယ်အငိမ့်တဲ့နိဗ္ဗာန်ကိုရရတော့ရှင်ကောင်းရှင်ကောင်းကမသိရခြင်းအဆိုးကြီးလို့မြင်သွားတာပေါ့အဲဝိသပတိပါတိဝိသပေါ့အဲ့ဒါမှလည်းပဲသုံးမျိုးဖြစ်သွားပါတယ်ဒီသစ္စာလေးပါးမှာတစ်မျိုးတစ်မျိုးစီမှာဆိုရင်အဝိဇ္ဇာကလုံးကြတဲ့ဆုံးကြဖြစ်သွားတော့အာလုံးအဝိဇ္ဇာကောင်းဆိုရင် ရှိခုဆိုပါပါတော့ပေါ်သေးအယုံလေးပေါ်ပေါ်ပေါ်ခိုင်းမှာမဟုတ်ဘူးဆိုလို့ရှိရင်တော့အဝိဇ္ဇာကြီးကတော့ထပ်နေတာပါမောဟပတ္တကတကယ်အရှိဆုံးတရားတွေကိုသူ့ဝေမုံမှမပြတ်သားတဲ့လောကပေါ့မျက်စိမှာသိကြတာရဲ့အတ္တကြီးအဲကန့်နေတယ်လို့ပဲအဲဒီလိုမျိုးဘောပတ္တလာရဲ့အာရှိနေတော့ ဒုက္ခကိုပဲဒုက္ခလို့ဖြစ်တော့ဆန်းတာဖြစ်နေတာပဲဒုက္ခဖြစ်ကြောင်းနဲ့ဒုက္ခဖြစ်ကြောင်းမြင်တယ်နဲ့ဆန်းတာရာကြောင်းဖြစ်တော့အဲ့ဒီပေါ်မှာဝိဇ္ဇာနဲ့သနာအာရှိတဲ့ပုဂ္ဂိုလ်ရတော့သောတိတသုခခေါ်ရစာရေးသုခမကြိုက်ဘူးမုန်းတယ်လုံးနဲ့ဆိုင်နေတယ်လို့ပြောတယ်အဲ့ဒါဒီနေ့ ဖြစ်တယ်လို့ခေါ်ရမှာလေသက်တည်းဒီစနစ်ကြလဲပတ်ပြီးတော့ဖြစ်နေတဲ့သူစင်းရဲ့သုံးမျိုးထဲမှာကိလေသာကိုစင်းရဟာအရေးကြီးဆုံးပါပဲ။မှန်တယ်မရှိဘူး၊ဘယ်မှာဆိုရှိဘူး။ကောင်းကြီးစာလုံးတောင်းတာဘူး။ မမောမှုဆွဲလာမှုဒီသုံးမျိုးပါဒီသုံးမျိုးအရေးကြီးပါတယ်ဒီကတော့အဲဒီသုံးမျိုးကတော့သတိစုခရဲ့ဆက်ရင်းတဲ့ပဲဒီကတော့ဒါဒီရှိနေဆိုမငြိမ်းလည်းဘူးသတိစုခဆိုတာကခုနကိုရှင်းရည်ငြိမ်းခြင်းငြိမ်းတဲ့သဘောဟာသတိစုခပါ ငြိမ့်တာနဲ့ဖြစ်နေတာနဲ့ဆိုတော့ဆက်ရပဲသက္ကသက္ကမတိဘူးစီမမှုတွေသာလောက်တောင်းတမှုတွေဆွဲရမှုတွေပေါ့လေရိုးရိုးပုဂ္ဂိုလ်တွေမှာဖြစ်နေတယ်အဲလိုဖြစ်တဲ့မြတ်သတိတာဝတ္တသတိတာဆင်းရဲတွေဟာအတိဒုက္ခရဲ့ဆက်ရတဲ့အဲဒီဆိုင်ရတဲ့ဒီခဏတစ်ခဏကြီးကြီးပေါ်ဖို့ဆိုတာ ဖြစ်တိုင်းမှရှိတတိယဆောင်းမှုအစဉ်ထားကြတဲ့အတိုင်းဒီနိုင်မှရှိကြားတိုင်းမှရှိစသည်ပေါ့ဆောစောကြီးကိုရှိမရတော့ဘူးရှိနိုင်အောင်လည်းပဲအများကြီးတောင်းတဆက်ကြရအောင်အားဆက်ကြရအောင်အတိအကျပေါ်လာတဲ့ရှိမအောင်လေးကြီးရှိမတဲ့စီကြီးရောက်ရောက်သွားအောင်ဆိုပြီးတော့အများကြီးစီကိုလူချင်းတွန်းအားပေးနေရတာအဲဒီတွန်းအားဖြင့်ဆက်တန်လာပြီဆိုလို့ရှိရင် သိက္ခာလက်မခံပယ်လိုက်ခုနဆန့်ကျင်လက်ဒီလက်မခံပယ်ခံတာအယုံကောင်းတွေကိုဆာလုံးကောင်းတဲ့တဏှာမပေါ်ဘူးဆွဲလောက်ခုလည်းမပေါ်ဘူးတဏှာမပေါ်တော့နောက်တတိလေးတွေဆွဆွချင်းဖြစ်လာတဲ့အခါကျတော့စိတ်ချင်းပါဆန့်ကျင်တဲ့ဉာဏ်မှုမှမဝင်ဘူးဒါကလည်းမဟုတ်ဘူးတဏှာလည်းမဟုတ်ဘူးဥပါဒဏ်လည်းမဟုတ်ဘူးအဝိဇ္ဇာ နောက်ဒီပေါ်မှာစိုက်ကြတော့တဲ့အခါလည်းရင်းပေါ်လာတဲ့ချစ်ခွဲအာရုံကရှိမှတဲ့စေကလေးကြွနေတာမကပ်ဖြစ်တာလည်းမရှိဘူးလွတ်ကျင်သွားတာလည်းမရှိဘူးပူပန်းနေတာလည်းမရှိဘူးရာဂဒေါသဥဒိကာကြီးစိတ်ဆမ်းမှုရှိရတဲ့ငြိမ်းပြီးတော့စိုက်ကြတယ်ဒါပါလိမ့်လို့ရှိရတာဒီခါမှလည်းပဲဆက်ရတဲ့ဒီ ကွာနေတာဝဲနေတာရှင်းနေတာပဲဆိုင်ဆိုင်ရင်းနေတာပဲอืมဒါအမှန်သိကြပါတယ်နောက်အောင်လည်းမသိနဲ့တက်ပြီးအဲ့ဘောရှိခွက်အောင်မှာစိုက်ကြပြီဆိုလို့ရှိရင်သဘောမှန်ကြီးရှိလာရှင်းနေတာအတိညာကြီးဆက်လာပါတယ်အတိညာကြီးဆက်လာတော့အမှန်တိပြီဆိုလို့ရှိရင်အမှားတိလည်းဆက်တာပါပဲအမှန်တိပြီဆိုတဲ့ကော အမှန်ကိုမသိတဲ့အဝိဇ္ဇာလည်းကြောက်တာအမှားသိအဝိဇ္ဇာလည်းကြောက်တာအဲ့ဒါလည်းခင်းတာဒါဟာသတိစုခံစာနာမဝဋ္ဌဒုက္ခနာဥပသမတ္တဆိုတာဥပသမတ္တဤဝါဒသာပါကိုစီရဲ့ဆိုရင်းရင်းဒီကသတိစုခပဲဆိုတော့ပြောဆိုတာခိုက်တဲ့ရင်းနေတာ 7မိနစ်မှနေ7မိနစ်ရိုက်ကြည့်တာ7မိနစ်မှနေကြည့်နေလို့ရှိရင်ရိုက်ကြည့်တာဒီထဲမှာလည်းပဲမတည်ဖြစ်ပါပါနေတာကိလေသာဖြစ်ကံဆက်ဆိုတာပါကိလေသာကိုပြတ်တော့ကာလည်းပြတ်တော့ဥပပကင်းရမှာတော့နောက်ထပ်ဘဝတည်ရုံနဲ့တည်ဖြစ်တယ်လို့ဖြစ်ခွင့်ရတော့ကိလေသာကိုကျင့်ပြသွားတာနဲ့ငြိမ့်သွားတာနဲ့ သူ့နောက်လိုက်နောက်ကကမ္မဝတ္တဥပကဝတ္တဆိုတာဝိသိရင်ရင်းရည်ဆိုတဲ့စိတ်ချစားတာဒီလိုဆက်ညင်တဲ့အဝိဇ္ဇတနာဥပါဒခေါ်တဲ့သိစာကိုကိပွားတော်တာကိဝေတော်တာကိရှင်းတော်တာကိစ္စတော်တာကိုခိုင်းတယ်။အဲ့ဒါရှင်းပါတယ်။အဲ့ဒါမှာအတိစုကအရှင်ရောက်ဖို့ရာအတွက်ဒီရုံးချက်တယ် ဒီလိုသတိရှိတဲ့ဆန့်ကျင်တဲ့ကြီးကျင်းဖို့ဆိုတာကတော့သမပฏิပတ်ပฏิပတ်တာဆိုတာပေါ့နိလန်တရားကျင့်သုံးမှုနဲ့ဆက်ဆက်ပြီးရှိနေပါလေနိလန်ကျင့်သုံးမှုမပါဘဲနဲ့တော့ဘယ်တော့မှဆန့်ကျင်တဲ့ဤသာဆင်းရဲကြီးမကင်းกว่าမကင်းဝေးမကင်းပြမကင်းရင်းနိုင်ဘူးလို့ဒီလိုဆိုတာပေါ့ ဒီတော့ပန္နိတိကအရှိရရှိလို့ရှိရင်တော့အဲ့ဒီဆက်မြင်တဲ့ခိလိကာဆင်းရဲခိလိကာဝတ္တိရောဒီတော့ဆင်းရဲဆင်းဝဲကိုဆက်မြင်ဖို့အရေးကြီးတယ်ဆိုတာပေါ်လာပါပြီသမပတိပတိရေးကြည့်ရတဲ့သမတစ်ချက်မှလည်းရှိတစ်ချက်ကြည့်ပြီးသွားပြီဆိုလို့ရှိရင်ခိလိကာရောဒီချိန်ချိန်ပြတ်သွားတာပဲကိုယ်ရဲ့ကတိကျပေါ်တဲ့ဒုက္ခသစ္စာကိုပိုင်းခြားပြလိုက်တာလေ မသိမှုဥစ္စာလည်းကြောက်သိမှမှုဥစ္စာလည်းကြောက်ဖြစ်ကုန်ရအောင်မသိလို့ကာယတတ်မဲ့တဲ့အစွဲလာတဲ့ဥပါဒံလည်းမရှိဘူးသိသိကအဝိဇ္ဇာလည်းချုပ်တာမသိလို့တွေ့တောင်းတာရဲ့ဆာလောင်ရဲ့တဏှာလည်းချုပ်တာဥပါဒံလည်းချုပ်တာတော့ဒါဆက်ရှားရှိတာပါဆာလောင်တောင်းတာရဲ့တဏှာကျင်းသွားတာကစီရင်စီအကြောင်း ဝိရိယကိစ္စကိုပယ်တဲ့အနေဖြစ်သွားတော့ပယ်တယ်ဆိုတော့ဖြစ်လာရအောင်ပယ်တော့ပေါ့ဖြစ်ခွင့်မရတော့ဒုက္ခကိစ္စပိုက်ချစီခြင်းဖြင့်အာရသမနဲ့ဝိရိယကိစ္စကိုဖြစ်ခွင့်မရတော့ဒါပယ်တာပေါ့သိပယ်ဆိုဒုက္ခကိစ္စရှိတယ်ပယ်ခြင်းကပယ်တယ်အဲဒီရှိမှတ်တဲ့စိတ်ထဲမှာတက်ခွဲကြည့်လိုက်လို့ရှိရင်မကကိစ္စအဲဒီခိုက်တာမှာဆိုလို့ရှိရင် ဝိဇ္ဇာလည်းချုပ်သနာလည်းချုပ်ဥပါဒာလည်းချုပ်နေတာပဲဒီလေးကြီးဟာလည်းချုပ်နေတာဖြစ်ချမယ်ဆိုပွားများနေဝိစဉ်အမြဲပြတ်တာကိလေသာကိုပြတ်နေတာပဲအဲဒီကိလေသာကိုပြတ်ငြိမ်းတာပဲဒီတော့ကခေါ်တာပဲသို့တော့အတိပြတ်ငြိမ်းတော့တာမဟုတ်ပါဘူးခိုက်တာခိုက်တာပြတ်ငြိမ်းတော့တာတကယ်ကညီတော့တာခေါ်တယ် ဖြစ်တဲ့ဆိုင်ပွားတဲ့အဲ့ဒီကနေတော့ကိုလည်းပဲဆိုက်ဘူးကိစ္စအလိုလိုကြီးကြီးတော့ဖြစ်တဲ့ဆိုင်တော့ဟိုတမင်းအရကြီးတာတော့မဟုတ်ဘူးဆိုက်ဘူးကိစ္စအလိုလိုကြီးကြီးတော့ဒီမှာတဲ့စိတ်ထဲမှာဓာတ်ခွဲကြည့်လို့ရှိရင်ဒီလမဲ့ကဓမ္မတိမဲ့ကဒီရမဲ့ကကြီးပါနေတယ်ဒီလမဲ့ကလည်းကဒီလမဲ့ကလည်းကတော့အကျဉ်းတန်းဆုံးဝိဇ္ဇာတမဥပါဒါ ကိလေသာကိုဆင်းရဲကိုဖြတ်တော့ပြတယ်ဒါကြီးဒါကြီးရှောင်လဲဆိုတာကိုရှောင်သိပယ်တဲ့အနေနဲ့စံစံဆုံးကိလေသာကိုနေပါတယ်ရှိခွင့်ရတယ်ဘုရားတတိသမာဓိခေါ်တဲ့သမာဓိခန္ဓာလေးကတော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဖြစ်ခွင့်ရအောင်ကာကွယ်တယ်ဖြစ်လာလို့ရှိရင်ဖြစ်ချင်းရှိမှပြီးတော့ပြောခြင်း ဒါမှပြုလုပ်ချလာဆက်ရင်လည်းအရင်ရှင်းရှင်းနေတာရှင်းအောင်လည်းပဲတမာတိဒိဋ္ဌာခေါ်တဲ့အဲနိုင်ကျင်ပုံမှာပါနေတယ်ဘာလို့ဒီပုံမှာဆက်ကောင်းတယ်အဲ့ဒါကြီးပွားနေတာဒီချိန်ဖြစ်သွားလို့ရှိဒီချိန်ပွားပြီးသားတိုးပွားလာတာပဲနောက်သေးရကြီးလာတာပဲငရကထွားလာတာပဲငရကပြားလာတာဘောနာလေးရှိနေတာပါမဖြစ်ချာဘူး ဒါရှုပ်ကအောင်နဲ့ရှိမှတ်တဲ့စိတ်နဲ့တည့်ပြီးတော့ဒီဘောစိုက်ကြတော့လေကသဘောမှန်လေးသိသိတော်တာသမာဓိနောက်ကသိတော်တာသမာဓိရှိနာယုတ်ဒီပိုင်းခြားတည်တာအကြောင်းကျိုးတွေဆက်ဆက်တည်တာအမြဲတာလေးတည်တာဆင်းရဲတာလေးတည်တာဒီလိုပဲတိုက်ဒီလိုပဲတိုက်တည်ရှိတာလေးတည်တာအမှန်တည်တည်သွားတော့အမှန်မတည်လို့အစွဲတွေလည်းပဲကြည့်သလောက်ကင်းကျင်းသွားတာရှင်းသွားတော့ ဒီနာမည်ကလည်းပါတယ်ဒီနာမည်ကပါတော့ခိုက်တံပိဋကမျိုးဝပြတ်သွားတယ်ဒီတော့ပဋိစ္စကခေါ်တဲ့ပိဋကဝစီရဲ့ကျမ်းစာအလတ်စာအမှုစာပယ်နိုင်လောက်တဲ့လက်ကတိစာကိုဖြည့်ပြည့်လက်ကတိစာကိုပါနေတာအဲ့ဒါကြီးလည်းပေါ်ပြီးတော့ဖြစ်နေတာဓမ္မနစ်ဆက်ပြီးတော့သိနိုင်တဲ့ဓမ္မနစ်စာတိုးပွားနေတာ နေရာကကြည်လာနေရာကထွားလာနေရာကကြားလာပေါ်လာခြင်းတွေ့ကြည့်လို့လာယူပေါ့ရှိတဲ့စိတ်ခွာဆိုတာဒါပြောတော့ရှိကြရှိတယ်ပယ်ကြပယ်တယ်ိုက်ကြစိုက်တယ်ပေါ်ကြလေပေါ်နေတာပဲဒီကနေ့ရောဆက်ပါတော့တာလောက်ပါအဲ့တော့ဘာဖြစ်လဲဆိုတော့သမ္မာပฏิပတ်တိနိလန်းကြကျင့်သုံးခုတဲ့နိလန်းမှာကျင့်သုံးရှိတော့နိလန်းမှာကျင့်သုံးတဲ့အခါမှာဓာတ်ဆွဲကြည့်လို့ရှိရင် ခုနအာမဂ္ဂစိစ္ဆာကြီးပါဝါစိစ္ဆာလေးမျိုးလုံးပါသွားတယ်မဂ္ဂစိစ္ဆာအထူးပါသွားတော့ဒီဘက်ကဝိကမလဆိုတာပေါ့ဝိဇ္ဇတနာဥပါဒံခေါ်တဲ့ဆက်ရင်လက်ပေါ့ရှင်းကောနေကိရှင်းနေတယ်အခိုက်အတန့်ရှင်းနေတယ်ပေါ့ဒီကျိုးရရတယ်အဲ့ဒါဟာအာ အဝိဇ္ဇာစုခခေါ်တဲ့သတိစုခစိတ်ရဖို့ရအတွက်ပေါ်လေအခိုက်အတန့်ဒီသတိစုခလေးရရတယ်ဣစ္ဆနာနိရောဓတစ်ခဲကိုဆင်းရဲချုပ်ငင်းကိုဆိုတာကတော့ချုပ်ငင်းခုကိုပြမောက်ပြနေတာကတော့အရိယာမင်းနဲ့သာရှိနိုင်ပါလေအဲဒီအရိယာမင်း ဖြစ်ပေါ်ပြီးတော့ခုနသန္တိစုကအဖြစ်နိဗ္ဗာန်ကိုလည်းမျက်မှောက်ပြုပါနေပါတယ်။အဲဒီလိုသန္တိစုကကိုအရိယာမင်းရဲ့မျက်မှောက်ပြုနိုင်ဖို့ရအတွက်ရှိဥစွာပေါ့ဒီရတဲ့ခိုင်တွေကိုဒီခဏတစ်ခဏရနေအောင်အရိယာမင်းရှိပြီးဘုရားဘကမက်ကြီးပေါ့အိတ်ချင်းအထားပြီးတော့ကျန်တဲ့အချိန်လေးမှာမနေမနာပါဘူး။ ပွားများအားထုတ်နေရတာပဲပွားများအားထုတ်လို့ပြည့်စုံဒီပြည့်ပြည့်စုံပါလို့ရှိရင်ဥပပကလည်းဒီပြည့်ပြည့်စုံပါလို့ရှိရင်အရိယာမေဖြစ်ပေါ်လာတာပါပဲအဲဒီကကြတဲ့ရှိရင်ဒီဉာဏ်နိဗ္ဗာန်ကိုအရိယာမေနဲ့မြင်တော့မြင်တော့နိဗ္ဗာန်မြင်တာရှင်းသစ္စာမှန်စွာသိမှုရှိတဲ့နိဗ္ဗာန်မြင်လိုက်လို့ရှိရင်ကျန်တဲ့ဒုက္ခသစ္စာလည်းပဲပိုက်သက်သိမှု တရားဝင်အနေနဲ့ဘုရင်ပိုက်စားတိကိစ္စပြီးပြီးသွားတယ်သူရကိစ္စလည်းတကူကိစ္စပြီးပြီးသွားတယ်မြတ်ကိစ္စလည်းတကူကိစ္စပြီးပြီးသွားတယ်ဒုက္ခပကမေအခိုက်အတန့်မှာတော့ဒုက္ခတိစ္ဆာပိုင်စားကြည့်ခြင်းဖြင့်ဉာဏ်တိစ္ဆာ၃ပါးကိုပယ်မှုမျက်မှောက်ပြုမှုပွားမှုတိစ္ဆာပြီးပြီးတော့ဒုက္ခမြင်ကသိနေစာမှန်စွာသိမှုဖြစ်အရိယဆုံးဖြစ်တဲ့ခါကျတော့နိဗ္ဗာန်မြင်ကသိနေစာမှန်စွာသိမှုဖြစ် အဲဒီကစားမှာတရားဝင်ပါလားဘယ်လောက်ပဲကုဘဘကမက်ကပฏิဘက်ကခေါ်တဲ့ခိလေသာရှင်းရဲ့ပယ်နိုင်တယ်လို့ဒီရှင်းပြီးတော့မပယ်နိုင်ဘူးဝေဒနာတရားကြီးရပ်ပါပြီးရှင်းတော့ဓာတိကျမ်းပြပေါ်တာပဲအပြောင်းရှင်းတာခိုက်တာကအပြောင်းရှင်းနေတာအပြောင်းရှင်းနေတာဆိုအရိယမဂ္ဂကအပြောင်းရှင်းနေတာ နိဗ္ဗာန်မြင်သွားတဲ့အခါကျမှဒုက္ခသစ္စာပညာသိမှုဒီလိုလိုသစ္စာမျက်မှောက်ရှိမှုနဲ့ဒုက္ခသစ္စာပွားမှုပါဒီလိုသစ္စာမျက်မှောက်ရှိလိုက်တာနဲ့လည်းတန်တဲ့သုံးပါးနဲ့အလိုလိုကိစ္စသိကြတာပါဒီဌာနဆိုင်ရာတစ်ခုမှာလုပ်ငန်းဆိုင်ရာနေပေါ့လေတာဝန်ကအရာရှိကြီးရဲ့လက်အောက်မှာလုပ်တဲ့ လုပ်သားတွေကအကုန်လုံးပြည့်ပြည့်စုံစုံလုပ်သားပြီးမှတောင်းလိုက်ရပြည့်လက်မှတ်ထိုးရအောင်ဒီတော့လုပ်သားတွေကစိတ်ကပြည့်စုံအောင်ပြုလုပ်ထားပြီးမှလို့တောင်းကအရာရှိကလက်မှတ်မထိုးသေးဘူးဆိုရင်ဒီကိစ္စပြည့်စုံတယ်လို့ဆိုလည်းတရားမဝင်ဘူးတောင်းလိုက်ရရှိရလက်မှတ်ထိုးလိုက်တဲ့အခါကျတော့ဒီတရားဝင်တော့တယ်တနည်းအားဖြင့်လည်းပဲရုံးတဲ့စိတ်ခက်စိတ်ပြတဲ့အခါကျမှပဲဒီဒီလုပ်ငန်း လင်္ကာရဆာရတရားတရားဝင်သွားတယ်နော်ဘုရားဘာကမကဘလောက်ပဲသိစာလေးပါရှိတယ်လို့ဆိုရင်လည်းလုပ်ငန်းလာလုပ်ငန်းလာလုံးလို့ပြည့်စုံတော့ပါပဲတရားဝင်တော့မဟုတ်ဘူးအရိယာမဖြစ်တဲ့ခါကျမှကျုံတဲ့စိတ်ခန့်နေနေတဲ့အခါသုံးဖို့လက်မထိုးလိုက်တဲ့ခါကျမှပြည့်စုံကြည့်ပြီးပါလေကျုံတဲ့စိတ်ခန့်နေတဲ့အချိန်ကြီးကတော့တောင်းလို့ပါလားလက်မထိုးတဲ့အချိန်ကြီးကလည်းတောင်းလို့ပါလားဆိုတော့သူဖြစ်လာမှ သစ္စာ၄ပါးကိုလည်းနိဗ္ဗာန်မြင်ကကိလေသာမှန်စွာသိမှုပြီးဆိုတာကိုလည်းသိသွားနိုင်ပါတယ်။အနည်းဆုံးတတ္တပါဖြစ်သွားပြီဆိုလို့ရှိရင်အောက်တန်းပြတဲ့ဆက်ရည်တဲ့ဟုတ်လားအသိသာရှိရည်ပေါ့ဒီဆက်ရှင်းတယ်။ကုံတော့ပုံပေါ့။တယ်လက်ဆက်တဲ့ဒီကိစ္စလေးဆက်ရှင်းလိုက်တော့သောကတ္တပါရီကလည်းရှိတာလေးတော့ရှိနေပြီလားဒါကမှလို့ အပေကြနိုင်တော့အောင်မကျမ်းတတ်တော့လောဘတွေစိတ်မကျမ်းတော့ဒေါသတွေစိတ်မကျမ်းတော့မောဟလည်းရှိတယ်ရှိနေသေးတာပဲဒါမှမဟုတ်အပေရောက်တော့မမိုက်တော့အဲ့ဒါတွေတော့တော်လေးရှင်းတော့ပါလားဒီမှာအဲ့ဒီအရှင်းတော့ဒီကြောင်းအားထုတ်နိုင်တယ်ဆိုလို့ရှိရင်တော့ဆိုရပါပဲဒီတော့ပဋိသင်္ခဆိုတာကဘာမှခံစားမှုမရှိအဝိဇ္ဇာသိက္ခာဆိုတော့ဝိရိယတက်စိတ်စိတ်နေတဲ့ပုဂ္ဂိုလ်ကြီးဟာ အတိဒုက္ခတော့မတိုက်ခင်ပါဘူးအဲ့ဒီဆင်းရောက်သွားပြီလို့ရှိရင်တော့စိတ်ပေါ်မှာပါပဲ။ကာမဂုဏ်ချမ်းသာရဲ့အစာပေါင်းများစွာစာရဲ့ချမ်းသာစိတ်ပေါ်မှာပါပဲ။စာပိုင်းတော့စိတ်ကူးနဲ့ဆိုတော့ကာမဂုဏ်စိတ်ရတဲ့ပုဂ္ဂိုလ်ကမစိတ်လို့ဖြစ်ပြီးတော့လို့တရားထုတ်လို့ခုလိုပုဂ္ဂဗကမတိပေါ်လေဒီစိတ်ပြည့်စုံသွားပြီဆိုလို့ရှိရင်တော့တကယ်ချမ်းသာရှိတဲ့အခါမှာစိတ်ကိုစိတ်ပေါ်မှာပါပဲ။ပရမအစာတော့ရှိတယ်မဟုတ်ကြလားမရှိရင်ရောရှိနေမလားဆိုတော့ သူ့လုံးသူ့လုံးအတွေ့အကြုံဝင်တတ်ပါလားစိတ်ကူးနဲ့လည်းပဲဒီဆန်းတာကိုလည်းပဲတွေးဆကြည့်လို့မရပါဘူးသူကတော့အခုလိုအထောက်မှဒီဆန်းတာပြည့်နေမှာလည်းဒါနဲ့ပတ်သက်ပြီးတော့မြန်မာသမိုင်းမှာရှိကထိရှားတဲ့ပြည်တော်ကပညာရှိအမကြီးကိုမေးဒီမှာဆန်းတာလည်းပတ်သက်ပြီးတော့အမကြီးနိဗ္ဗာန်ဆန်းတာကိုတော့ ဉာဏ်ပညာရှိပညာရှိတွေမေးပါသေးတယ်။သီလလောက်အဖြေရဘူး။ဘယ်လိုအဖြေပြေးမလဲအဖြေပြေးသမှာလဲ။ဒါနဲ့ပညာရှိမှကြီးကသူဟာတဲ့ယဟန်လူသက်ခါကြတာ။နောက်ဥပိုင်းကြီးရတဲ့လျှောက်နေတဲ့ခါကျတော့ဒီမနေ့ရောက်တယောက်ကအိမ်လုံးကြာပြီးတော့ရောက်ကြရပြီးတော့ရောက်ကြတော့မရသေးဘူး။သူကြီးစီနေတယ် အင်္ဂါမကြတဲ့အပြူကြီးပြီးရောယောက်ကပေါ့လေအင်္ဂါကြတဲ့လေးတွေစိတ်ဒီလောက်ကြတာလောက်ကြရတာဘယ်လိုလဲပေါ့ဘယ်လိုရတာရှိတယ်ပေါ့ကိုယ်တိုင်လည်းအိမ်အောင်ကြည့်ကြည့်ပေါ့ရှိပါလိမ့်မယ်အဲဒီပုံရင်းလေးနဲ့ဒီကိုရှင်းပြတဲ့အခါမှာဒီလည်းရှင်းတတ်တော့မှာပါအနိဗ္ဗာန်ဆိုတာမျိုးကလည်းကိုယ်ရဲ့အထုရှိမှကိုယ်ရဲ့ရတာရှိမှာပါပဲခုနကအိမ်လုံးကြတယ်လည်းမကြဘူးဆိုပါလား ဖြေလိုက်ရင်းနဲ့လုံသွားပြီဒီဒါပဲရစောက်ဆိုလက်ခံဆံပါပဲအဲဆက်ပါတော့သာဓုသာဓုသာဓု